ဒီကနေ့သာသနာတော်သက္ကရာ2565ခုလူတော်ဝဟာရကောဇာသက္ကရာ1383ခုဝါဇိုလပြည့်နေဒီနေ့23ရက်ပဏ္ဏလ2021ခုဘုရားဘာသာ လျာဏနွယ်သူတော်စင်များတို့ရဲ့အထူးအဖြင့်ဒီနေ့ဒီနေ့ဟာဒုသရာကောင်းတွေမြတ်စွာဘုရားရှင်ပူဇော်ပထမတရားဤဟူသောစัจ जा ယရနာကြီးကိုလဲ့ပေးတော်မူတဲ့နေ့ပါဓမ္မစัจ जा ဓမ္မစကဘောဓနာသုတ်တံကိုဟောတော်မူလို့ဒီကနေ့ဟာ လူသားတွေကပြင်စဝိကိ၅ဦးတဲ့ကအရှင်ကောနေညမချေသောတာပန်တည်တဲ့နေ့တရားယရနာပေါ်တဲ့နေ့ပြီးတော့ပြင်စဝိကိ၅ဦး ယဟန်ဘဝကိုရောက်တဲ့နေ့သံဃာယရနာပေါ်တဲ့နေ့လို့လဲခေါ်ပါတယ်ဒီနေ့လောကမှာဗုဒ္ဓယရနာဓမ္မယရနာသံဃာယရနာဆိုတဲ့ယရနာသုံးပါးလောကသူ လောကသားများအတွေ့ပေါ်ပေါက်သောနေ့ဒုနေ့မြတ်မလို့ဒီနေ့ကိုအလုံးသောသံဃာတော်များဘာဝင်တရားဓမ္မများက မိမိတို့အသီးသီးစာအုပ်လေးတွေကိုတော့၎င်းဂိုင်းပြီးတော့ဓမ္မစကြာတရားတော်မြတ်ကိုရောဘတ်30ပူဇော်ကြတလောကလုံးကိုဒီဓမ္မစကြာတရားတော်မြတ်ကိုရောဘတ်30ပူဇော်ရတော့ကုသိုလ်ကောင်းမှုတို့ကြောင့် မြန်မာနိုင်ငံကြီးနဲ့တော့ဘာလောကကြီးမှာဆက်ရောက်နေတဲ့ကတ်ဆိုင်ကတ်ယောဂမန္တမြရောဂန္တရကတ်ငိမ့်ပါစေတော့ရောဂန္တရကတ်ငိမ့်ပါသည်ဒုပိကန္တရကတ်ငိမ့်ပါသည်တတ္တန္တရကတ်ငိမ့်ပါသည်ဆိုတဲ့ရည်ရွယ်ချက်ကို အာယုံပြုကကုသိုလ်ကောင်းမှုကိုပြုလို့ကြမှာဖြစ်ပါဧကုသိုလ်ကောင်းမှုကို ပြုလုပ်ပြီးတော့ အခုရောဂန္တရကတ်ကြောင့်သေလွန်သွားကြတဲ့တို့အမျိုးတွေပေါ့လေဒီကဘာလုံးမှာရှိနေကြတဲ့အမျိုးတွေတန္တရာအမျိုးတွေပြီးတော့တတ္တန္တရကကြောင်းတဲ့တယောက်စိတ်ကလေးတွေဖောင်မာပြီးတော့စိတ်ထဲမှာဒေါသအာဃာတဒီဟောထားပြီးတော့တုံးတဲ့တူမညာမနာတပြလို့ သေလွန်သွားကြတဲ့ပုံပေါ်တွေရည်ရွယ်ပြီးတော့သူ့အမြတ်တမ်းဘေးဝီတမ်းမှာပြတ်လူမျိုးရေးမရွေးဘာသာရေးမရွေးပုဂ္ဂိုလ်ရေးမရွေးသို့သောကောင်းမှုကိုမျှဝေအထုမျှဝေခံစားကြမှာဖြစ်ပါဒီနေ့ကိုဝိတေသဘာကနေ့လို့လည်းခေါ်တယ်အထုနေတို့နေမြတ်လို့ခေါ်တယ် ဝိသေသဘာဂနေဝိသေသဘာဝဒိဝသလို့လည်းခေါ်တယ်ပေါ့ထူးရှားတဲ့နေတူးမှာထူးတဲ့ကုသိုလ်ကောင်းမှုတွေပြုပြီးတော့တို့ကြတဲ့ကုသိုလ်ကောင်းမှုကို မျှဝေခံစားကြမယ်။ဒီကမ္ဘာလုံးမှာဘောဂတရားတချက်တို့ကြောင့်သေလွန်သွားကြတဲ့ပုဂ္ဂိုလ်တွေကျက်လျာဘုံဒါနကကျွန်ုပ်တို့ပြုလုပ်ခဲ့သမျှလှူဒန်းခဲ့သမျှသောဒါနကုသိုလ်အစုစု တောင်းချင်းခဲ့သမျှသောသီလကုသိုလ်စုစုပွားများခဲ့သမျှသောဘာဝနာစုစုကိုပြည့်လျက်ရာဘုဏနာကမြင်လဲမြင်နိုင်ကြပါစေတော့ကြားလဲကြားနိုင်ကြပါစေသာဓုအနုမောဒနာပေါ်ဆိုနိုင်ကြပါစေတတ္တန္တရကတရားနဲ့တရားမသိမမြတ်လို့စေနှလုံးလေးမထားကြလို့တေလွန်သွားကြတဲ့ပုဂ္ဂိုလ်တွေတပေတန်းကြောင့်တေလွန်သွားကြတဲ့ပုဂ္ဂိုလ်တွေလည်းပဲ မကောင်းသောဘဝမှာတကယ်လို့ရှိခဲ့လို့ရင်ယနေ့ရက်ကိုကျွန်ုပ်တို့ဘုရားရှင်တော်မြတ်ဘုရားရှင်ဟောပေါ်ညွန်ပြအပ်သောဓမ္မစကြာတရားတော်မြတ်ကိုကာယကဏဝစီကဏမနောကဏယောဘတရစေပူဇော်တဲ့ကုသိုလ်ပေါင်းမှုတွေကျွန်ုပ်တို့သိတဲ့အချိန်ကစပြီးတော့ဤရှင်ကာလတရားလှူဒန်းခဲ့တဲ့မြတ်သောဒါနကုသိုလ် တောင်းသိခဲ့တော်သီလကုသိုလ်သို့သို့ပွားမဲ့သောဘာဝနာကုသိုလ်သို့သို့တို့ကိုသင်တို့ဒီဖြစ်လျာဘုံနာနာကမြင်လဲမြင်နေကြပါစေကြားလဲကြားနေကြပါစေသာဓုအနုမောဒနာခေါ်ဆိုနေကြပါစေမိခင်ဖခင်မိဟောင်းပဟောင်းဘိုးဟောင်းဘွားဟောင်းညီကောင်မောင်နှမဟောင်းဆွေမျိုးပေါင်းတို့ဒီလဲယံတကယံမပေါင်းတို့တကဆုံးမသင်္ကန်းတကသင်္ကန်းမစေတကသင်္ကန်းအကြောင်းတကအကြောင်းအမ သာသနာကျုပ်ပြုလုပ်ငန်းလေးမှာဥဒ္ဒရာသေးဖို့ဝိုင်းဝန်းပြီးတော့လူတန်းပေးကြတော့ဒကာရမများလူတန်းပြီးတော့သေလုံသွားကြတဲ့ဒကာရမတို့ဖြစ်လျာဘုဏနာကယနေ့ကိုကျွန်ုပ်တို့ပြုလုပ်တဲ့ပုဒ်တော်မှန်သမျှတော့ဖြစ်လျာဘုဏနာကမြင်လဲမြင်နေကြပါစေတည်းကြားလဲကြားနေကြပါစေတည်းသာတို့အနုမောဒနာလဲခေါ်ဆိုနေကြပါစေတည်းမြင်နေကြနေသာတို့ခေါ်ဆိုနေကြကုန်လျက်စီးရခြင်းဘုံဘဝမှာကျက်လက်ပဲချမ်းသာခြင်းခံစားနေကြပါစေ မြတ်တို့ဘုဇောပထမဓမ္မစကြာတရားတော်မြတ်ကိုမရွတ်ဖတ်တရစေခင်မှာနတ်ပြန်မှာအပေါင်းတို့ကဖိတ်မှန်တကပြုပါမယ်အာယုံလေးပြုထားပေးပါသမန္တဇဂဝါလေသူအတရကိသံတို့ဒေဝတာသဒ္ဓမ္မမုနိရာဇသသုဏတောသေကမောက္ကတံဓမ္မသဝနာကာလောအယံဗတ္တန္တာသမန္ ဇဂဝါလေသောအတ္တရာကိသံတို့ဒေဝတာဒါဓမ္မမုနိရာဇတသုဏတို့တက်ကမောကတံဓမ္မသဝနာကလောအယံပတ္တန္တဓမ္မသဝနာကလောအယံပတ္တန္တဓမ္မသဝနာကလောအယံပတ္တန္တဝံကျင်ပဏဝတယတိတမယလိမေနာယရှင်မေနာယဆေနဇမေနမရှိရကုန်သော သရုမာရေတောင်းသာယမတုတိရာနေမနေပရနိမဝဒဝရိနတ်ပြကြောတာမြမ20မြမပေါင်းတို့အကျဉ်တို့တို့သည်ဖိမှန်တကပြုပါပေ၏ဗုဒ္ဓရှင်တော်မြတ်ဗျာဟောပေါ်ညွန်ပြတော်ဝတ်တော်မစရာတော်မြတ်တို့ကိုယောဘတရစေပူဇော်ကြမှာမို့လို့အလင်းနှကောင်းနမနဲ့ပေါင်းတဲ့ကျွန်တော်တို့နဲ့ ဓာတုရမြတ်ကုသိုလ်ကောင်းမှုကိုဝိုင်းဝန်းပြီးတော့ယူကြရအောင်ဣရိယာဒါနကိုလာကြပါကုန်လို့ကျွန်တော်တို့မြတ်စွာဘုရားဟောပေါ်ညွှန်ပြသောတရားတော်မြတ်တော်ရုပ်ပတ်တဲ့ဆေပူဇော်ကြမှာမို့လို့အင်းတော်နဲ့မနာပေါင်းတယ်သိကြပါစေမြင်နေကြပါစေဝိုင်းဝန်းပြီးတော့ကျွန်တော်တို့နဲ့ကုသိုလ်ကောင်းမှုကိုဝိုင်းဝန်းပြီးတော့ယူနေကြပါစေကျွန်တော်တို့ဗိမာန်တကပြုပါပြီတောသောနဲ့တောသောနာပမဇောရကောသောဝလာကနဲ့ပြုသောနဲ့ ယတာရတဝိလကဝရောပကရဝေဝုဝိရသောနှကောင်းနဲ့မနာပေါင်းနဲ့ကြသမုဒ္ဒရာသောနှကောင်းနဲ့မနာပေါင်းနဲ့စကြောလာတကူလုံးမဆောက်ရောက်ရင်ကနှကောင်းနဲ့မနာပေါင်းများအာလောနဲ့ဒီဝပေါင်းများစွာသောဖိမ့်မှန်တကပြပါပြီကျွန်တော်တို့နဲ့ကုသိုလ်ကောင်းမှုကိုဝိုင်းဝန်းပြီးတော့ယူကြရအောင်။တရားချင်းဆုံးမတော်မူသောတရားတော်မြတ်ကိုယောဘတရစေ၍ကုသိုလ်ပွားများကြပါကုန်သောဓမ္မစကြာအဖွင့် မစကြာအဖွင့်အမွှန်းကစပြီးတော့ယောဘပူဇော်ကြမှာဖြစ်ပါတယ်ပါဠိတက်တက်ကလေးကိုယောဘတရစေကြမှာဖြစ်ပါတယ်နမောတတဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတနမောတတဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ နမောတတဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတဘေဂောနံပိသဝေကိနာမိတိပရဏနမကေမေကတယေဓမ္မဝရယတံနိဗ္ဗာနမပကံအပတိနမကေနမဗျမေနယသိတော သဒုသဇံပကတိတောလောကနာတောအတေတယိနန္တိတံသဗ္ဗတေဝေယိသဗ္ဗသံပတိတတကံသဗ္ဗလောကဣဒတယဓမ္မစကံဘဝတပနမဟိဧဝမေတုတံဧကံသမယံဘဂဝံပါရဏတိယံ wigharadi edebara namagy tadaago bawazawegi ego amade meegawe adaazd na nadwe daa gadamd yozayagamdo gamadugaliganyoogo ဧနောကမ္မောပုထုဇတိကော အနာရိယော အနတ္တသံဟိတောယောဇာယံအတ္တကိလမတံနုယောကောဒုက္ခောအနာရိယောအနတ္တသံဟိတောဧတိခောဘဂဝေဥဘောအန္တိအနုပကမ္မ ဒေဇိမာပฏิပဒါတတကတေနာအဘိသံဗုဒ္ဓသေဂုကရဏီညာနာကရဏီဥပါသမယအဘိညာယသံဗောဓာယနိဗ္ဗာနာယသဝတတိကတမသသာဘိကဝေမေဇိမာပฏิပဒတတဂတိနာအဘိသံဗုဒ္ဓ သေကုကရဏီညာနာကရဏီဥပါသမယအဘိညာယသံဘောဓာယနိဗ္ဗာနယသဝတ္တိအယမေဝအရိယောအထင်ကြီးကောမေကောသေယတိတံသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပောသမ္မာဝါစာသမ္မာကမ္မန္တော သမ္မာအာဇီဝ သမ္မာဝါယမောသမ္မာတတိသမ္မာသမာဓိအယံခောတံဘေကဝေမေဇိမာပฏิပဒာတထာဂတိနအဘိသံဗုဒ္ဓဇေကောကရဏီညာနာကရဏီဥပသမယ အဘိညာယသံဘောဓာယနိဗ္ဗာနယသဝတ္တိဣဒံခောပါဏဘေကဝေဒုက္ခအရိယသစ္ဆံဇာတိပိဒုက္ခဇရာပိဒုက္ခဗျာတိပိဒုက္ခမရဏံပိဒုက္ခံ အမိယိသံဘယောကောဒုက္ခပိယိဝိဘယောကောဒုက္ခယံပိဇံနလပတိတံဘိဒုက္ခံသံဂေတိနာပိပဒာနေခန္ဓာဒုက္ခဣဒံဂောပနာဘိကဝေဒုက္ခသမုဒေယံအရိယသစ္စာ ယာယံတနာပောနောဘဝိကနန္ဒီရာဂတာကတာတတရတတရအဘိနန္ဒီနိသေယချိတံကာမတနာဘဝတနာဝိဘဝတနာဣဒံဂောပါဏဘေကဝေဒုက္ခនិရောဓံအရိယသစ္ဆံ ယောတတယေဝတနာယအသေးသာဝိကာတိယောတောဇာဂောပတိနေတေကောမိအနာလယောဣဒံဂောပါဏဘေကဝေဒုက္ခနိရောဓဂာမိနိပฏิပဒာအရိယသစ္စံအယမေဝအရိယောအထင်ကြီးကောမေကော

Sendong Udabadi Nyana Udabadi Binya Udabadi Weza Udabadi Alogo Udabadi Idang Gobana Doga Arya Dezam Bari Nyiyan Di Me Begawe Bobe Anando Dode Do Dame Do Zego Udabadi Nyana Udabadi Udabadi Ninya udabadi, weza udabadi, alogo udabadi, dango bambani dan doga ariya desa, barinya dandi me begawe, bobe anando dode do dame do, sego udabadi, nyana udabadi, Pinya udabadi, ဝိဇာဥဒ္ဓပါတိအလောကောဥဒ္ဓပါတိဣဒံဒုက္ခသမုဒယံအရိယသစ္ဆန္တိမေဘေကဝေဘောပေနန္ဒုသုတေသုတံမေတုစေကောဥဒ္ဓပါတိညာဏဥဒ္ဓပါတိပညာဥဒ္ဓပါတိဝိဇာဥဒ္ဓပါတိ အလောကောဥဒပါတိတံဂောပဏိတံဒုက္ခသမုဒယံအရိယသစ္ဆံပါတပန္တိမေဘိကဝေဘောဘေနနုတုတေတုတံမေတုစေကောဥဒပါတိညာဏဥဒပါတိပညာဥဒပါတိဝိဇ္ဇာဥဒပါတိအာလောကောဥဒပါတိ တံကိုပဏိတံဒုက္ခသမုဒယံအရိယသစ္စံပိဏံတန္တိဘိကဝေပိဏံတိမေဘိကဝေပောပေအနန္တုတေသုတ္တံမေသုသေကံဥဒ္ဓပါတိညာနံဥဒ္ဓပါတိပညာဥဒ္ဓပါတိဝိဇ္ဇာဥဒ္ဓပါတိအာလောကောဥဒ္ဓပါတိ ဣဒံဒုက္ခនិရောဓအရိယသစ္ဆန္တိမေဘိကဝေဘောပေနတုသုတေတုဓမ္မေတုဇေကောဥဒ္ဓပါတိညာဏဥဒ္ဓပါတိပညာပညာဥဒ္ဓပါတိဝိဇ္ဇာဥဒ္ဓပါတိအာလောကောဥဒ္ဓပါတိတံဂောပဏိတံဒုက္ခនិရောဓံ အရိယသဇံသစိကာတပန္တိမေဘိကဝေဘောဗေအနန္တောသုတ်တေသုဓမ္မေတုစေကောဥဒ္ဓပါတိညာဏဥဒ္ဓပါတိပညာဥဒ္ဓပါတိဝိဇ္ဇာဥဒ္ဓပါတိအာလောကောဥဒ္ဓပါတိတံကောပဏိတံဒုက္ခនិရောဓံအရိယသစ္စာ သေစီကတံတိမေဘိခဝေဘောပေအနန္တောသုတ်တေသုတံမေတုဇဂ္ဂောဥဒ္ဒပါတိညာနာဥဒ္ဒပါတိပညာဥဒ္ဒပါတိဝိဇာဥဒ္ဒပါတိအလောကောဥဒ္ဒပါတိဧရန်ဒုက္ခနိရောဓဂာမိနိပฏิပဒာအရိယသစ္ဆန္တိမေဘေကဝေ ပောပေအနာနုသုတေသုဓမ္မေသုတေကောဩဒပါတိညာဩဒပါတိပညာဩဒပါတိဝိဇာဩဒပါတိအာလောကောဩဒပါတိတံကောပဏိတံဒုက္ခនិရောဓဂာမိနိပฏิပဒာအရိယသစ္ဆံဘာဝေတံဘာဝေတပ္ပန္တိမေဘိကဝေ ဩဘေနနုသုတေသုတံမေတုဇေကောဥဒ္ဓပါတိညာနာဥဒ္ဓပါတိပညာဥဒ္ဓပါတိဝိဇာဥဒ္ဓပါတိအာလောကောဥဒ္ဓပါတိအံဃောပဏိတံဒုက္ခនិရောဓဂာမိနိပရိပဒအရိယသစ္ဆံဘာဝိအရိယသစ္ဆံဘာဝိတံတိမေဘေကဝေ

ယထာဘူတံညာနာတသနံနာသဝေသုတ်တံအဟောတိနေဝတာဝံဘိကဝေသတိဝကေလောကေသမာရကေသဗျမကေသသမနာဗျမနိယပဇာယသတိဝမနုဿာယအနုတရံသမ္မာသမ္ဗုဒ္ဓိအပိတံဗုဒ္ဓောတိကိစ္ဆေညတေ ယာဒောဇာခောမေဘိကဝေအိမေသောဇတုသောအရိယသစ္စေတုဧဝံတိပရိဝတ္တံဓာတတကာရံယတံဗုဒ္ဓံညာနာတတနံသောဝေသုတ်တံဩတိဒါဂံဘိကဝေတတေဝကေလောကေသမရကေတဗျမကေ သာသမဏပြမဏိယပဇာယသာဒေဝမနုဿာယအနုတ္တရသမ္မာသမ္ဗုဒ္ဓိတံသာသံဗုဒ္ဓောတိပြစ္ဆေညတိညာနိသပါဏမေတတနာဥဒပါတိအကုပ္ပမေဝိမု ക്തി အယမန္တိမာဇာတိနတ္တိတာနိပုဏ္ဏဘဝတိ ဣဒမဝောဇဘဂဝါအတ္တမနာပိစဝေကိယဘေကိုဘဂဝတောပါတိတံအဘိနန္တုတိအိမသမိစပါဏဝေယကရဏသမိဗေညမာနိအယသမတောကောနိညတဝိရဇံဝိတမလံဓမ္မစကုံဥဒ္ဓပါတိ ယံကိစိသမုတ်တယဓမ္မံသဗ္ဗံဓမ္မနိရောဓဓမ္မံတိပဝတိတေဇာပါဏဘဂဝတာဓမ္မစေကေဘုံမာတိဝါတတ္တမနုဿဝေတောဧတံဘဂဝတံဗာရဏတိယံဣတိပတနေမေကတာယေအနုတရံဓမ္မစကံပဝတိတံအပတိဝတိယံ တမဏိနဝါဗျမဏိနဝါဒေဝေနဝါမာရိနဝါယမုဏဝါကိနာစီဝါလောကသမိတ္တိဘௌမနံဒေဝနံသတ္တံသုတ်တောတရုမာရာဇိကာဒေဝသတ္တမနုဿဝေသောဧတံဘဂဝတ္တဗာရဏတိယံဣတိပရဏိမေကတာယေ အနုတ္တရံဓမ္မစကံဘဝတိတံအပတိဝတိယံသမဏိနဝါဗျမဏိနဝါဒေဝေနဝါမာရိနဝါယမုနာဝါကိနာစီဝါလောကသမိတိသရုမာရာဇိကာဒေဝနာတတံသုတ်တော်တာဝရိတံဒေဝတတမနုဿဝေတော

တာဝရိန္ဒာနံဒေဝနံတတ္တသုတ်တတံသုတ်တော်ယာမဒေဝတတ္တမနုဿဝေတောဧတံဘဂဝတ္တာပါရဏတိယဣတိပတနိမိကတာယေအနုဒရံဓမ္မစကံပဝတိတံအပတိဝတိယံသမဏေနဝါမြမဏေနဝါဒေဝေနဝါမာရေနဝါ ယံမုဏဝါကိနာဇိဝါလောကသမိန်တိယာမနံဒေဝနံသတ္တံသုတ်တော်တုတ်တိတာဒေဝသတ္တမနုဿဝေတုံဧတံဘဂဝတ္တပါရဏတိယံဣတိဗရဏိမေကတာယေအနုတ္တရံဓမ္မစကံဘဝတိတံအပတိဝတိယံတမဏိနဝဗျမဏိနဝါ ဒေဝေနဝါမာရိနဝါယမုနာဝါကေနာစီဝါလောကသမိတိသုတ်တိဒါနံဒေဝနံတတံသုတ်တော်နေမနရတိဒေဝတတ္တမနုဿဝေတောဧတံဘဂဝတ္တပါရဏတိယံဣတိပတနေမေကတာယေ အနုတ္တရံဓမ္မစကံပဝတိတံအပတိဝဋ္ဌိယံသမဏေနဝါဗျမဏေနဝါဒေဝေနဝါမာရိနဝါဗျံမုနာဝါကိနာစီဝါလောကသမိတ္တိနေမနရတိဒေဝနံတတ္တံသုတ်တော်ပရနိမိန္ဒဝတ္တဝတိဒေဝနံတတ္တံတမနုဿဝေတော ဣဒံဘဂဝတ္တဗာရဏတိယံဣတိပဒနိမေကတာယေအနုတ္တရံဓမ္မစကပဝတိတံအပတိဝတိယံသမနေနဝဗျမနေနဝဧဝေနဝမာရိနဝဗျံမုနာဝကိနာစီဝလောကသမိတိပရာနိမိတဝတ္တဝတိနံဒေဝနံတတ္တသုတ်တော ဗျမကာယိကာဒေဝသတ္တမနုဿဝေသောဧတံဘဂဝတ္တပါရဏတိယံဣတိဗတနေမိကတာယေအနုတရံဓမ္မစကံဘဝတိတံအပတိဝတိယံဓမ္မနိနဝဗျမနိနဝဒီဝေနဝမာရိနဝယံမုနဝကေနစီဝလောကသမိတိ idiha dị na ganina dịnalayina dịna mohụdi na yawabiama logadado abụghisi ayizadaadị logadao agambi tamba gambi tamba we dị abamanza ụlyo

ကောနိညာတဣညာတိကောနိညောတေဝေဝနာမံဩတိအထာခောအာယတမကောနိညောဒိဋ္ဌဓမ္မောပတ္တဓမ္မောဝိဒိတဓမ္မောပရိယောဂာလဓမ္မောတေနဝိဇိကိသောဝိကတကတံကတောဝိတာရိဇပတ္တော အပရပစ္စယောတတ္ထုတာရဏီဘဂဝန္တဧတာတဝဇလဗိယကံဗန္တိဘဂဝတောတန္တိကေပပိဇံလဗယံဥပသမ္ပတံတိဧဘေကိုတိဘဂဝါအဝောဇသွေခာတောဓမ္မောစရဗျမစရိယံသမ္မာဒုက္ခသအန္တကိရိယာယတိ လာဝတသအာယသမတောဥပသမ္ပတာဩဟောတိတိဓမ္မစကဝတ္တနာ သုတ်တံနိတိတမ္ပဖယသာတုအာတုအာတုဣမိနဓမ္မစကဝတ္တနာသုတ်တံဓမ္မတေသကတ္တ ဧဓမ္မစကဘောဓနာသုတ်တံဇရာတောင်းမြတ်ကိုဟောတော်မူခဲ့ပါသောဗုဒ္ဓသာရှင်တော်မြတ်ဖရာအမေယမကံဖရာတပိတော်တို့သည်ဝန္တတာရှိကိုရပါတော်သည်မြတ်စွာဘုရားဣဒံပုံညဘာကံဗုဒ္ဓရှင်တော်မြတ်ဖရာရှင်သည်ဥစွာပထမဟောမိကြားတော်မူခဲ့ပါသော ဣဒမစကြတရားတော်မြတ်ကိုနာယူမသားရသောကုသိုလ်စေရနာတို့ကြောင့်သံဘီလူရရနဲ့ပြပြပြမမကျွင်းကပြင်းသောလုံးစုံလည်းဖြစ်ကုန်သောအာနိရောယနေ့ယခုဗုဒ္ဓရှင်တော်မြတ်ဗျံဟောပေါ်ညွန်ပြခဲ့သောတရားတော်မြတ်တို့ကိုဝိုင်းဝန်းပြီးတော့စုပေါင်းကရွတ်ဘောရွတ်ဘတရစေပူဇော်ကြသောသံဃာတော်ရှင်မြတ်မြတ်နှင့်တကဝါ နိုင်ငံရရကဘာရရချစ်ရကုန်သောဗုဒ္ဓဘာသာဝင်သူတော်စင်ပေါင်းတို့သည်လောကမင်္ဂလာနီကောင်းကျိုးချမ်းသာ မင်္ဂလာပေါင်းတို့သည်ဘဝတုယနေ့ကစနိဗ္ဗာန်ရောက်သည့်ကာလတိုင်အောင် စိတ်ချွင်လန်း၍ကြံကြံမာမာချမ်းချမ်းသာသာ ရှိနိုင်ကြပါစေကုန်တည်း ယနေ့ရက်ကိုကျွန်ုပ်တို့ရုပ်ပါတရပူဇော်သောကုသိုလ်စေနာမှန်သမျှတို့ကိုအနိမေတ္တကသန္နလာဇန္တေကဤဝတံတော်ဇလကြောင့်သာမိခင်ပကမိအောင်ပါအောင်ညာတကားယမဆောင်းတကားဆောင်းမသင်္ကန်းတကားသင်းမစီတကားစေမသာသနာပရိယတိသာသနာပฏิပတ်တိသာသနာပฏิဝေဒသာနာဒီတော်သာသနာသုံးရပ်ကိုကြီးညိုလေးစားကပရိယတိသာသနာကိုရှိမြောက်တော့ပါခြင်းပฏิပတ်တိကမ္မထံခွင်လုပ်ငန်းဝင်ကြခြင်းဤကုသိုလ်ကောင်းမှုစေနာအဖို့တို့ကို 31ဘောကျင်လဲကြကုန်သောဝေနိယသုခိတာဒုက္ခိတာတတ္တဝမန္တမြနန္ဒတို့အားအမြကုသိုလ်ပေးဝေလိုပါ၏ဒီလောကကြီးနဲ့ကိုကတ်ဆိုင်အောင်နေကြကုန်သော ကပ္ပိအန္တရရင်ဆိုင်ပြီးနေကြကုန်သောတရားဓမ္မများကပ္ပိအန္တရတို့ကြောင့်သေလွန်သွားကြကုန်သောတရားဓမ္မများတတ္တန္တရကတရားနစိတိမာယွင်ပြီးတော့စိတ်နှလုံးနှလုံးသွင်းမာယွင်ခြင်းကြောင့် တဟုနဲ့တို့တပ်ပြန်ပြီးတော့တေလွန်သွားကြကုန်သောပုဂ္ဂိုလ်အပေါင်းတို့သည်ကိုတုတ်ကိုပုဂ္ဂိုလ်အပေါင်းတို့တို့၎င်းမိမိတို့အမျိုးမျိုးသောယောဂဝေဒနာတို့ကြောင့်သိချင်းပြည့်စည်ကြကုန်သောတရားဓမ္မပေါ်သူရာကောင်းတို့ကို၎င်းကျင့်တို့သည်သိတဲ့တဲ့ချင်းစပြီးချင်းကာလတိုင်လူတက်ကဲသမျှသောဒါနကုသိုလ်မန္တမြတ်တို့ကို၎င်းစောင့်ထင်ခဲ့သောသီလကုသိုလ်တွေပွားများအားထုတ်ရသောဘာဝနာကုသိုလ်မန္တမြတ်တို့ကို 31ဘောကျင်လဲကြဂုံသောဝေနိယသုပိတဒုက္ခိတသတ္တဝမန္တမြအနန္တနေတကဝအရှိအနောက်တောင်မြောက်ရလေးမြနာရဲ့ရှင်မြနာရဲ့ဆယ်မြနာမှာကြည်ကြဂုံသောလူနဲ့ပြမသတ္တဝနယေတရိษံပြိတ္တာရောပယ်လေးဘုံသာတောဆောင်နဲ့မတောင်းဆောင်နဲ့ဘုံမစိုးရုပ်ဆိုမကြမ်း31ဘောကျင်လဲကြသောဝေနိယသုခိတဒုက္ခိတသတ္တဝမန္တမြအနန္တတို့အား အောက်ထသူအဘိငရေတရိษံပိတရာပဲလေးဘုံသည်30ဘုံကျင်းလဲကြသောဝိနည်းဒုက္ခိတဒုက္ခိတတတ္တဝဘုံတို့အားကုသိုလ်ပြုလို့ကျွန်ုပ်တို့ကအမြကုသိုလ်ပြီးဝေလိုပါပြီ။ဤကုသိုလ်မှန်သမျှဖြစ်လျက်ဘုံနာနာကကျွန်ုပ်တို့ပြုလို့ကုသိုလ်မှန်သမျှကိုကြားလဲကြားနေကြပါသည်မြင်လဲမြင်နေကြပါလေသာတို့အနုမောဒခေါ်ဆိုနေကြပါသည်မြင်နေကြနေသာတို့ခေါ်ဆိုနေကြကလေးစင်းရဲ့ချင်းဘုံကကလောကင်းရဲ့ချမ်းသာခံစားနေကြပါသည်ကျွန်ုပ်တို့ပြုလို့လို့ကုသိုလ်မှန်သမျှတို့ကိုအားလုံး ကြားကြသမျှရှိရှိသမျှဘုသောအမြတ်မြတ်အမြတ်ယူတော်မူကြပါကုန်လောအရိယသူတော်ကောင်းတို့ဩတာအသောမေတ္တာနှင့်ကျွန်ုပ်တို့ပြုလုပ်ရသောဆောင်ရွက်ရသောကုသိုလ်မှန်သမျှတို့ကိုဝမ်းမြောက်ဝမ်းသာစွာဖြင့်သာဓုသာဓု သာဓုအာလုံးကြာကြာသမျှရှိရှိသမျှဥဒောအမြတ်မြတ်မြတ်ယူတော်မူကြပါကုန်လောအရိယာသူတော်ကောင်းတို့ဩတအပ်သောမေတ္တာနှင့်ကျွန်ုပ်တို့ပြုလုပ်ရသောကုသိုလ်မှန်သမျှတို့ကို ဝမ်းမြောက်ဝမ်းသာစွာဖြင့်သာဓု သာဓုသာဓုအလုံးကြာကြာသမျှရှိရှိသမျှဘုသောအမြတ်မြတ်အမြတ်ယူတော်မူကြပါကုန်လောအရိယာသူတော်ကောင်းတို့ဘုလိုရအထုရသောကုသိုလ်မှန်ကျွန်တော်အထုရသောဘုသောမှန်သမျှတို့ကို ဝမ်းမြောက်ဝမ်းသာစွာဖြင့်သာဓုသာဓုသာဓုအလုံးကိုယ်ကျမ်းမာခြင်းစိတ်ချမ်းသာခြင်းကိုခံစားကြကုန်လျက်မိမိတို့သာသနာအကျိုးလောကအကျိုးတွေကို ဆောင်ရွက်နိုင်ကြပါစေ။ဘုရားရှင်ရဲ့55ဝါကလပတ်လုံးထူထောင်တော်မူခဲ့တဲ့ပရိယတ္တိသာသနာတော်မြတ်ကိုတန်ဃာတော်ရှင်မြတ်တွေက ကိုအားညာအဖြစ်စောင့်ရှောက်နိုင်ကြကုန်လည်းရဲ့ဆောင်ရွက်နိုင်ကြကုန်လည်းအထုနိုင်ကြကုန်လည်းရဲ့ပฏิပတ်တိတရားသိတို့ဉာဏ်တို့ကိုလည်းကိုယ်တိုင်ကိုယ်ကြချင်းချောင်ပွားများအထုနိုင်ကြပါသည်အလုံးတရားဓမ္မပေါင်းသူတော်ကောင်းတို့သည်လည်းပဲပရိယတိသာသနာတော်မြတ်ကိုဆွန်သင်္ကန်းကြောင့်သိပစ္စည်းလေးပါးတို့ပဲရှိမြောက်ထောက်ပံ့ပူဇော်ကြကုန်လည်းရဲ့ပฏิပိယုတေတို့ကိုလည်းကိုယ်တိုင်ကိုယ်ကြချင်းချောင်ပွားများအထုကား တတ္တာသီလသုဒ္ဓဇာကပညာဟိရိဩတ္တပါတိဟုသော သူတော်ကောင်းတို့ရဲ့ဥစ္စာယတနာခဏပါကိုလက်ကင်ထားကုန်လေရဲ့ဘုရားစာယောရိယသူတော်ကောင်းများသိရသောဒုက္ခသစ္စာကိုပညာဖြင့်ထိုးပြီးကျင့်ပြီးတော့မြင်နိုင်ကြပါစေအမေလေးပုံရောက်စေတတ်သောသမုဒိယသစ္စာကိုအကျဉ်းမဲ့ပယ်စွန့်နိုင်ကြကုန်လေရဲ့မေဃသစ္စာကိုပန်ပန်ကျင်ပန်များစွာပွားများအားထုတ်ကနိရောဓသစ္စာသို့တဲ့ မေစကံဖို့စကံနိဗ္ဗာန်စကံကိုပိုစီကိုငါအတိညာတို့ဖြင့်တလန်းနိုင်ကြပါစေလို့မေတ္တာပို့ရင်အလုံးဒုက္ခိတာဟောတာဒုက္ခမောဇတဒုက္ခိတာဟောတာဒုက္ခမောဇတဒုက္ခိတာဟောတာဒုက္ခမောဇတဒုက္ခိတာကိုစိတ်နှစ်ပါးချမ်းသာချမ်းသာခြင်းဟောတာဖြစ်ကြပါစေဒုက္ခကိုဆင်းရဲစိတ်ဆင်းပေါင်းမှမုံဇတလွတ်ကင်းနိုင်ကြပါစေတည်းအလုံးချမ်းသာပဂတိချမ်းသာစွာရှိကြပါစေ